ယေရှုရှင်မဟာဗောဓိဉာဏ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌19ရက်8လ69ခုနှစ်တွင်ဟောကြားတော်မူသောထိနေတာထိပုံထိနေတာတိပုံတရားတော် သူတို့တာကြီးဆရာတော်ဘုရားကြီးတို့မှလည်းခိရိတာရံတွေဝိုင်းနေတယ်အဲတို့ဝိုင်းနေတဲ့ခိရိတာရံတို့ဒီတတိလေးမြေပလာနေတဲ့ဖြစ်ပြမဲ့ခင်လာဒီလမ်းမှာလို့ ရင်ဒီလောက်မှတော့တော့တော့တော့ဟင်ဟင်အဟောင်းအဟောင်းကိုခေါ်လိုက်တော့ငါအမိဆုံးကိုခေါင်းရမှာပြီးသားပြီအတိတ်ကိုအာရုံပြုမိရင်အနာဂတ်ကိုရောက်မှာပြီးသားပြီကျွန်တော်တို့ကြကြမလို့အဲ့ဒါကဒီသွားဖို့လမ်းပေါက်ကတော့ဒီတတိပဲဟင်တရားမဲ့ကောဤတတိပြည့်ရှုမှာတော့လမ်းပြီးဒီကာယောတော့တခုရီတော့လမ်းတစ်ကြောင်းဒီတော့လမ်းလို့ဆိုတာဟင် ကြောပြီးတော့အများဆုံးနဲ့ယူထိုးကြများတော့ဒီလှုပ်ရှားသိလှုပ်ရှားလားဒီအဲ့ဒီဖြစ်ပြလာမှုမှာယောဂီတို့ဒီပါတော့အမှန်နဲ့အပိအပိနဲ့အမှန်သူတို့တတိနဲ့အတိပေါ်ပါနေချာဒါလေးရတာလေးရဟင်ဖြစ်ပြလာပုံမှာလေဟင်ဖြစ်လို့ရှားပြီးလို့ရှားရတာဖြစ်ပြပြီးနေတယ်အဲ့တော့ဖြစ်ပြလို့ယောဂီတို့ကပြည်ပြရှင်ကြမှာဟုတ်တယ်မှာဘုလို့အဲ့တော့အများဆုံးသိနေတာတော့ယောဂီလူရှုပ်ွက်တဲ့ရှုတဲ့ယောဂီကြီး ရှုပ်ရှားမှုဆိုတာသိနေလေ။ဒီဖြီလို့ရှားပြီးလို့ရှားနေလေ။ဒီအေးရေးအေးလို့ရှားနေဤပြီလေးရှင်။ဒီရင်းနှွေးလို့ရှားနေမိပြီလေးလား။အဲ့ဒါမှမပဲလေ။ဒီလမ်းမှာဘယ်ချလာမရှိဘူး။အဲ့ဒီလမ်းမတူဘူးဆိုရင်ယောဂီတို့ကလောကပြောက်ပြီးမှတော့။အဲ့လောကပြောက်ပြီး။ဟင်အဲဒုံလို့အဲ့ဒီလမ်းကိုမတွေ့သေးဘူးဆိုရင်ယောဂီတို့လမ်းပေါက်ကိုမမမီးရအောင်မတော်ဟုတ်လား။ အဲဒီလမ်းကလည်းလို့တခြားလားမရှိဘူးတဲ့ဟုတ်ကလားအဲတော့ရံသူဝိုင်းတာထူရောင်ကြားတာပြေးတွားဖို့ရလမ်းပေါက်တာလေးဒီမတွေ့လမ်းတွေမဟုတ်ချေဒါကြောင့်ပြောလမ်းပေါက်ကတော့တာရကြာပြီဗျာဒီလမ်းပါပဲဆိုတာလေဤတိုင်းပြောပါဗျာဟုတ်ကလားဗျာဒီလိုပြောနေတဲ့ကြားတွေကတို့ယောဂီတို့ဒီရှုပ်ွက်တဲ့ရချိပြီးပြောနေကြတဲ့က တို့ဘာလို့ဖြစ်ပြပဲရောက်လို့ရောက်တော်တော်အကျိုးအချင်းနောက်ရောက်လို့ရောက်ဟုတ်ကဲ့ဟင်မဟာကောင်းလို့လေဟိုဖင်ကြောင်းတိဂျင်းကြောင်းတိတင်းကြောင်းတိတူတယ်အဲ့ဒါယောဂီတို့သမထအားရည်ချုပ်ွက်တဲ့သုပ္ပကြတာလို့ချော်ပန်းနေတာမျိုးဘလောက်ကောင်းနေရညာလမ်းပြီးဘယ်တော့မှမလုပ်ဘူးထိပြီးထိလို့ရှာမှာကြည့်ပါသူတို့နှစ်ခုတည်းရခံမှာဒါအမျိုးပြောတာထင်တယ်နော်ရုပ်ထုနာတဲ့ပုံမှန်လို့ရ ဒါတတိယပြောရတာဟုတ်လားအဲ့တော့ယောဂီတို့ခန္ဓာအကြောင်းကိုဘယ်လောက်ပဲသိနေနေအကျော်လေးလှုပ်ရှားပုံကောင်းလေးရဲ့တင်းပုံရောပုံအလုံးလေးအခဲလေးဘယ်လိုလေးဘယ်နဲ့လေးပြီးကျင်မလားပြီးခရရတာသမထပြီးဝိပဿနာပြီးတစ်ချက်မှပါဘူးဝိပဿနာပြီးပြီးရင်ဖြစ်လို့ရှားပြီးလို့ရှားပုံကိုကြည့်ပါဟုတ်လားလက္ခဏာပါသမာလို့ပြောပြီးသားတယ်လေ ဖြင်းမှုလေးရဲ့ဖြင်းပုံဖြင်းပြီးဆိုတဲ့တွင်ပြင်မူရာလက္ခဏာလားပြီးမှုလေးရဲ့ပြီးပုံပြီးပြီးတွင်ပြင်မူရာလက္ခဏာအဲ့ဒီလက္ခဏာလေးတွေကိုဟုတ်ပါလားဒီအနိကကိုမြင်နိုင်အောင်ရှုမှတ်နေတာကိုလက္ခဏာပါလက္ခဏာဆိုတာရှုပ်ရရုပ်ပနာတဘောလားတဘာဝလက္ခဏာလားရှုပ်ရှားမှုလေနာမှုရဲ့ဟိုတို့နမနာတဘောလားအာယုလေးကိုညွန့်ညွန့်ကိုင်ကိုင်လေးနာတယ် ထိပ်ပြီးထိအောင်ထိပ်ပြီးထိအောင်လားသူ့ကိုဟိုဒီလိုနဲ့နှာခေါင်းလုံးနဲ့ထိထိအောင်အောင်တွေပေးနေတာလေဒီအောင်တွေပေးပြီးတော့မှပြန်ပြောထိတာကိုပြီးယူတာတင်တယ်ပြန်ခံစားရမှာမဟုတ်လားယူတဲ့ကိုထိခိုက်ထိလို့ဖြစ်ပေါ်လာတဲ့ဝေဒနာသူကထိုင်ခံစားကြည့်တမ်းမဟုတ်လားနာရဲ့လို့လေသူပြောတဲ့တိုင်းကိုခလာယူပဲတယ်ဒီအဲ့ဒီနာရဲ့ပြီးဝင်ပုံတော်လေးထိဝင်ပုံတော်လေး အဲဒီပြောနေကြတကားရှိပါတယ်ဖိုးလို့ပဲအများဆုံးပြောခံရတာပါဟုတ်ကဲ့ဥပ္ပယနဲ့တော်နေနမယာဟိသတိမောင်လာဟိအဲ့တော့ဒီဘွားတော့တူတူတယ်တကောင်းသေးရောတူတူပဲဟုတ်ကဲ့ဟိနာတကောင်းသေးလည်းတူတူပဲဒီဘွားလည်းတူတူပဲစားတော့ဟောသွားတော့ဟောဒီလိုအကုန်လုံးဟာတူတူပဲအတူတူပဲလားလို့မေးတော့ဥပ္ပယရဲ့တဘောလက္ခဏာ တော်ကြီးရဲ့သဘောလက္ခဏာတူမလားအဲဒါပဲလေဒီမနဲ့ဒီနဲ့ဒီနေမရပဲတတိရဲ့တူသွားနေကြတာပဲမတူဘူးအဲဒါကိုတို့အများအားပြတာလေအဲဒါမမြင်နိုင်ယောဂီတို့ဘယ်လောက်ပဲဒီဝခန္ဓာကိုယ်ကြောင့်သိနေလေဘာခန္ဓာပေါ်လေလုံကျော်သိခေါ်ပေါ့ဒီအတုံးပြီးတော့ဖြစ်နေလို့ဖြစ်ပြပြီးဆိုရင်အတွင်းပြီး ခန္ဓာပေတာသုတေသနာဟုဒီကနေ့လက္ခဏုပါဒံလက္ခဏာဥပါသံလက္ခဏုပါဒံလက္ခဏာဥပါသံလက္ခဏာသူ့ရဲ့အတွင်ပြင်ပေါ်လက္ခဏာဥပါအနိကသာနာဟာရှိလာသူ့ရဲ့အတွင်ပြင်ပေါ်လက္ခဏာတွေကိုအနိကကြည့်ချင်တာဟင်အာရမဏုပါသံဆိုတာကအာယုန်တစ်ခုလေးကိုတီးမြအောင်လုပ်တာလေသမထတာလေဟုတ်ကလားအာရမဏအာယုန်ကဥပါရကတ်တာလားသာရာကျူတာလား အဲ့တော့အာယုလေးတစ်ခုပေါ်လာတယ်နာရာလေးလိုနာရာလေးခါလိုက်ရင်အောက်ကျောလေးနဲ့ထဲကျောလေးနဲ့ပြိနေပုံလေးနင်းပါလားဟင်းအဲ့ဒီနေရာလေးမှာခါရတူးလေးခါရရှိမသွားနိုင်လို့ထုနေပုံလေးနင်းပါလားဒီခဏတော့ရသမထသိတယ်သူတေသနာတော့ဟောပေါ်လေးဘဟုတုတတော့ရမှာတော့ညမတက်ဘူးရှင်းမရှိတော့ပါပဲတို့ပြောတာဟင် ကျင်းတော့တယ်တော်တော်မချုပ်ပါဘူးတို့တော့ဘာမှချုပ်ပါဘူးတို့အဖိုးကြီးကျင်းတော့ပါလေကျင်းလို့ချုပ်သွားတာတယ်ဒီကိုပါဟုတ်ကလားဟင်ဟင်ဟုတ်ကလားကျင်းလို့ချုပ်ထားတယ်အဲ့တော့တို့ဒီဟိုတို့အသေးလေးကြီးအရင်အသေးလေးရဲ့လှုပ်ရှားပုံလားဒီခန္ဓာကိုယ်လုံးမှာအကျိုးလေးတွေလှုပ်ရှားပုံလားဒီခုနကလည်းဟိုကတိတာလေးတွေဘာလေးတွေသွားနေပုံလားလေကိုလှုပ်ရှားပုံအဲ့ဒါမြင်ကောင်းတယ် အဲဘုဒ္ဓတော်ရတယ်ကျွေးတဲ့ခုသွားမယ်ဟင်ကြည့်လို့ကြပြီလို့ကြဒါမောနေရမှာပါလို့ပြောတာပဲအဲလမ်းပေါက်ကြီးကတော့ထိုးပြပြီးပြီလေဟင်အဲ့တော့ဒီလိုပြီးထိုးပြပါရဲ့နာမှာဒီဘန်းတိုင်းမလျှောက်တာတော့လမ်းကြည့်လို့ပြောရမှာလမ်းမကောင်းလို့ကြထုတ်ထင်ရရောဘယ်ကပြရလားသူသွားမှာပေါ့လမ်းမကောင်းလို့ဒါလမ်းကြည့်ကြည့်ရသူရောက်ပြီးဒီတော့ဒီမရိုင်းကြပါဘူး ထုတ်တယ်ဒီလိုထုတ်ဘူးဘာလို့ထုတ်တာတို့ကတော့လာမပြေခင်ဗျာပဲဟင်ပြီးတော့မသိလို့လေအေးကြီးလင်းပြီးရှင်ရှင်ရှိရဲ့မသိရဲ့ဒီအတွက်မဟုတ်ချေဟင်ဟင်တို့မသိနေလို့နေတယ်ဟင်ဟင်သိမှာတော့ခုနကတည်းကကြိုက်တာတွေဝင်လာရင်တို့ဒီကိရိယာဆင်ခြေပြီးလို့လားဆင်မကြိုက်တာတွေဝင်တော့ဟော ဒေါသမနာကြီးဒေါသကလာပြီလေအဲတခါလေးတတိလို့တော့ဟောမသိတဲ့ကလေးနဲ့လုံလိုက်ပြီလေဒီတခါလေးကြောင့်ဒီကလေးနဲ့လုံလိုက်ပြီလေအဲတခါတလေသူဒီကလေးနဲ့လုံလိုက်ပြီလေဟင်စင်လာတို့အဲ့ဒီမတင်တဲ့ဟာကိုလည်းဒီတတိမဲ့ခင်ကြီးအေးနေသိရမှာလေဗျာသူ့မဲ့ခင်ကြီးဆိုတော့ဒါပဲလေဗျာဟုတ်ကဲ့လားဒါတော့ဒီဟိုရှုပ်ွက်နေမှသိမတည်လို့ လူဘုကိုအာယုံမမှန်လို့စိတ်တိုင်းမကြလို့ဟုတ်ကလားရှုွက်သေးရဲ့တွင်ပြမှုရာလက္ခဏာတွေကိုထီတာလေးရဲ့တိပုံထီနေပိတာလေးရဲ့ပိပုံထီနေကိုကိုယ်ဝင်ွက်ွက်အချက်ကြကြမမြင်ရလို့ရှိရင်တို့ဒီပတိနဲ့ပဲသင်ကြအောင်လုပ်ရမှာတယ်။အဲမခံရင်သင်ကြည့်ရလို့လိုက်မယ်။ဟင်ရှုပ်ပြီးတာဟိုဘာလာပါတော့ဟင်ဘာနုတိရဲ့ဆေးရနဲ့တူရတယ် ရှုပ်နေတာနော်လို့ရှုပ်လို့ရင်လည်းသိတော့ဘယ်လိုမျိုးလို့ဟဲ့မခံရသေးချင်းနဲ့လေမရရအောင်လေတင်းမလေကြိတ်ချမလေဆုံးရပြေလို့ဟဲ့အဲ့တော့ဒီမသိကြတဲ့စိတ်ကိုလည်းသိကြအောင်ပေါ့ဟုတ်ကဲ့တုံ့ပြန်ကြတိုင်းဆိုတော့ဒီမှာဝင်ပြီးထွက်ပြီးဒါရှိရမှာတယ်ရှုပ်ခဲ့တယ်မှာလေတော့နာပါလို့နာပြီးလား ဟုတ်ကလားဒါမှမတွေးနေရင်တွေးပြီလားတွေးပြီတွေးပြီတော့ပြီဟုတ်ကလားကြားတော့ဟောကြားပြီတော့ပြီဒီလိုဆိုသူ့အတိလေးဟာဟိုဘဒူပဲဝါကပိဦးထင်တယ်ကောင်းဤဆိုသည်ကပိဦးထင်တယ်ကြိုက်ဤမကြိုက်ကပိဦးထင်တယ်ဓမ္မကပိရသိသိကြတာလေအဲ့တော့တို့တို့ခုဒီလိုဒီကလေးကပင်ဒီကလေးတိုင်းဖြစ်ဖို့ဆိုတာဒီတိလေးနဲ့ပဲသိကြောနေရမှာတယ်ဒီဒီကလေးကိုဟုတ်ကလားသူစာဆိုဆိုရတော့ပါလို့ သရိနာပင်ကံပါတောင်သရိနေဝဝိတုပတိဟင်ဤဟင်သူဘာလုံးစိတ်တိနာသာတံကိရိတံစိတ်တိနေဝဝိတုပတိဟုတ်ပါသရိနာဟိုပင်ကံသာတံဆိုတာလေရေတောင်းဖြစ်တဲ့ရှုဟုတ်ကလားဖြစ်ပေါ်လာလို့ရှင်သလီဒီဝဝိတုပတိရေနဲ့ပဲသိကြောတုတ်တင်လိုက်ပါလို့ဆိုလိုတယ်ဟုတ်ကလားတထာတို့ဒုအေဝေဒုဟုတ်ကလားစိတ်တိနာစိတ်ကြော သာသံဖြစ်သောပါပံအဲ့ဒီအမြင့်အကြီးလေးကိုလည်းပဲတဲ့ဟုတ်လားကြိုက်တော့ကြိုက်ကြီးစရိရှင်တယ်ကျူရင်းရဲ့ပိတ်ကလေးရောမျိုးရှုပ်ွက်တဲ့ရှုပ်ကြည့်ပါရှုပ်ွက်မှာပြီးတယ်တို့များအတူတူတစ်ချက်ဝင်လာရင်တို့ပိတ်ကလေးဘယ်တော့ညစ်သွားလို့ကွာကိလေသာညစ်ညစ်ညစ်ညစ်သွားတော့တို့ဘာလို့ခမန်းကြီးပြောတာမဟုတ်ရှုပ်ွက်တဲ့ဟောဒီလူကြီးတွေနဲ့ရှုနေတော့အတူဝင်ချက်ရွှေမှုညာလာပြီလားဟုတ်ခံတဲ့ပြရလဲခုကိုရစ်တယ် ဟင်ဟင်အယူကူကိုရနေတယ်ဟင်ဖြူစံတော့ပါနေတဲ့စိတ်ကလေးကမြက်သွားတော့တာပဲတိုင်းတိတ်လေးကိုမိဖြစ်လေမောင်တိတ်လေးကိုမိဖြစ်လေပူတိတ်တော့လေးနဲ့ဒုမိဖြစ်လေအဲဒီတော့ပါနေတဲ့စိတ်ကလေးကမြက်ထွက်သွားတာဗျအင်းဒီစိတ်ကလေးကပူတက်သွားတာကိလေသာမိသွားတဲ့တကယ်မို့ဆုံးမကိုရှုွက်တဲ့ကြည့်ဆုံးမသင်ချပါလိမ့်မယ်အဲ့ဒါလေးကိုတို့ဟောဖေကျော် တို့ပါတော့ဟိုရေကြောင်းဖြစ်တဲ့ရှုတို့ပုံကိုပြီးလို့ရှိရင်ရေနဲ့ဆေးရတယ်လို့အစွမ်းသိကြောင့်ဖြစ်တဲ့ဒါကိရိတာမျိုးကြီးတွေဖြစ်တယ်။အဲ့ဒါဟုတ်ဒီမှတ်သိနေဖြစ်တယ်။ဒါနဲ့ကြောင့်သိဖြစ်တာပဲကွ။ဟင်စိတ်ဒီနာပါပန်းသာတံစိတ်ဒီနေဝဝိတုပတိဆိုတာပြောတာသူကဟုတ်ကလားဗျာ။ဟင်အဲ့ဒါစိတ်ကြောင့်ဖြစ်တဲ့အစွမ်းသိကြောင့်ဖြစ်တဲ့ဟာကိုလေဒီရုပ်တို့ပါတော့မှတ်သိနေ သိပြီးလိုက်တာပဲဟုတ်ကဲ့လားအဲတော့တို့ဒီမှာဒီလိုတို့သိကြရမစင်ကြယ်တဲ့ကိလေသာတွေအများကြီးကံနေဟုတ်ပြီဒီသိရင်ကိုလည်းညတော့မပေါ်သိရင်ကိုနွားမပေါ်သိလာရင်တော့ကိုလည်းဆောင်းလာမှာပေါ်ဟုတ်ကဲ့လားသိရင်ကိုနွားမသိတာဗျာအဲ့ဒါလေးတို့ဒီပတိလေးနဲ့အများအားဖြင့်ကြောဖို့ဟော သူပါတော့ကိုရှိလေးလေးလက်သေးရည်လေးလေးခြေသေးရည်လေးလေးသူ့ပိုင်းနဲ့သူ သူ့ပိုင်းနဲ့သူပြီးတာပါဗျာဟင်အဲ့တော့ယောဂီတို့ဓမ္မယုံနဲ့ရောက်တော့လေစီးရည်လေးအစီအစားထားတယ်ခင်ဗျတို့ဒီညာကမ္မထာမှာဟောတို့ဒီလိုညာပိုင်းတွေမှာဟောလက်သေးပွဲလေးယောဂီတို့သွားမဲ့သုံးဌာနလုံးကိုလက်သေးပွဲကလေးတွေကျူးလူထားပါတယ်ခြေသေးပွဲကလေးတွေကျူးလူထားပါတယ် ဟင်အဲ့တော့ဒီလိုယောဂီတို့သွားမယ်ယောဂီတို့ရဲ့တရင်သုံးတဲ့သုံးဌာနမှာသုံးဌာနလုံးဒီဒီလောက်ထိဖြည့်ွက်တီလုပ်ပြီးသားတယ်မဖြေရတော့ဒီကူကမပန်းဖြစ်ရဒီမကောင်းလို့မဖြေတာဒီကောင်းလို့သူယောဂီဖြေဘယ်လိုရဟင်ဒီနေရီရာဟူရဲ့ရသားလေးရှိကြသေးတာဟူတယ်ဖြေတာတွေဟူမလို့ဟင်ခုမှရသားရှိသေးတယ် နော်ဒီရသားမှုမရဘူးခလာရဖြစ်သွားပြီခလုံးကရသားတော့မနေတာဦးဒီတို့ရပိုင်းလေးတော့တော့ပဲဖြစ်တာဟုတ်မလို့ဟုတ်ရဟင်ဆိုနေတာဟုတ်ပဲဒီဖြည်းဖြည်းမှသိကြတာပေါ့ကွယ်ဟုတ်ပြီဟင်ဟင်ဟုတ်ကလားဟင်ဒီလိုတရားလေးတွေလားသူတို့သိတယ် တော့ဘာလို့ဒီလိုဘာလို့ဒီလိုလဲအတူရဟာဒီလိုရလို့ဟင်ဟင်ကိုဒီလိုတော်လေးတူပါလေဟင်ပြီးတော့လူရဲ့ဗျာတိနာမချိတော့တဲ့တမားကြော်၌ဖေးကြော်ရှိရရဲ့မစားရဲ့ဖိပမုတ်ကြီးဘယ်ခံရတာတော့တကြီးကြီးတာတော့ပြီးနေမှာပြဖိနာတာတော့မှမှာပဲမချိမစားနေနဲ့နေနေလားနာမဖြစ်ပါဘူးဟင် အာရှင်ဘူးကတော့ပြမလို့ရှင်ဘူးဒီနေ့ရှင်ဘူးကတော့ခံနေရပါလေ။ဟင်။ဟင်။တပည့်တို့လည်းတာပြောင်းလို့မရှင်ဘူးတို့လည်းဟင်။ဟင်။ဟင်။ဘယ်လိုလဲ။အဲ့တော့ဒီလူတွေကြာပြီစိတ်မှာလည်းမချဘူးလေ။ဟုတ်ကဲ့။ယောဂီတို့လည်းလည်းတစ်ထိုင်ပြီးတစ်ထိုင်တစ်ထိုင်ပြီးတစ်ထိုင် တရပြီးတရတရပြီးတရပြီးတော့လည်းတပါပြီးတပါတပါပြီးတပါအဲ့ဒီမှာလုပ်နေတဲ့နေရာဟောလူရင်းလူရင်းနဲ့ဟာမရအေးယောဂီတို့မှာပူသိလေးကြီးမှာပဲညာသိလေးကြီးမှာပဲဟုတ်ရဲ့ဒီတော့ပါလေဝင်မှာပဲဝင်မှာပဲပုဂ္ဂလာကြီးတက်ရှိနေမှာပဲဒီလိုလည်းသိမှာလေဟိုမကြည့်ရဘူးပဲသိမကြည့်တော့ဘူးရောအခုလည်းလုံးမှာပဲ အဲ့ဒါကိုသုံးဖို့ရလဲဒီတတိသေးတာလဲလို့ပဲသိရှိလို့တော့ဓမ္မကျင်သေးရင်သုံးဖို့ဓမ္မောတတခေါ်တာပေါ့တရားနဲ့တူတဲ့ဖြေမရှိဘူးလို့သာဆိုထားတာကြီးဟင်ဒီယောဂမှာဖြစ်တာမှလည်းများတွေးပြီးမမြင်ညို့လို့ဖြစ်တာကြီးတယ်ဟုတ်ကလားတွေးပြီးမမြင်ညို့လို့ပဲအဲ့ဒီဒီဘာဝင်မမြင်ညို့လို့ရှိရင်လေလေသွားနေတာမမာလို့ရှိရင်လည်းအဲ့ဒီမှာအပူကကိုယ်ရှင်နေနေရဘူးလေအောင်နေနေရဘူးကို ကျိုးတဲ့နေရာအသာကျိုးကျိုးတဲ့နေရာအနာပေါ့ကျိုးတယ်နေအဲ့ဒီမှာဒီဘုံကူကူနာဆိုတဲ့ဒယနာဒီတော့လည်းဖြစ်နေတာပဲသူကမန္တပနာဒီတော့လို့ခေါ်တဲ့တူရောကြော်ရောပါရီပေါက်နေတော့အောင်ဒီအောင်အပူတွေလည်းဒီတော့လူခဲ့နေတာပဲအဲ့ဒါကညီညာလို့ပဲအဲ့တော့ဒီဝင်ရွက်တွေပုံမှန်ရှင်းဆိုင်နေတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်မညီညာပြန်ကြည့်မလို့ဒီဒီတော့ကောင်းတဲ့ပါတော့ဖြေရှိမလားဟင်ပြန်ဒီဘုဒ္ဓဖြေရှင်နေ ရှင်းနာကိတို့လေမြစ်တွေလည်းကိုယ်ပုတ်ပုတ်ပြင်းနေတာလေဟင်အဲ့တော့ဒီဟိုဟာပေါ့တရားနဲ့တူတဲ့ဖေးမရှိဘူးလေအဲ့တော့ယောဂီတို့ခံစားနေရတဲ့ကာယကဒုက္ခဝေဒနာရှင်းနေကြမှာပါပဲစေတသိကဒုက္ခဝေဒနာရှင်းနေကြမှာပါအဲ့ဒါဆိုလေဒီပတိရိဒါလေးနဲ့ပေါ့ဘူးဆိုညှိုးမိသားတယ်လေအေးဆေးကြည့်ရတဲ့မတော့တာတော့ဆေးကွာလေ တေအာမိကိုမရှိတော့နေမှာပါတို့ကလည်းတော့တောက်ပါပဲဟင်ဒီကအာမိကိုမရှိလို့လည်းတူပါတယ်ဟင်ဘုရားကဟောလာလို့ဖေးရကိုလည်းပါကြောင်းမိနေတယ်ရှင်ယောဂါကိုဖေးယောဂါမတွေ့သေးတာကဟင်အဖို့ဘယ်လိုလဲအမကြာဒီရပိုင်းတော်ဒီလောက်ပဲဒီမှာပေါ်လေတို့ဒီလောက်ကတော့ပဲကြားလေးမလို့ စံထူကြီးဟင်ရပိုင်းတော့ဒီလိုလည်းနေမှာပေါ့ဟုတ်လားဟုတ်ဟင်ဒီလိုပေါ့ဘယ်လိုဘယ်လိုဒီနာသူကြီးသူ့ရဲ့လက်နံကြတာကြီးဟုတ်ရှင်ရှင်ဥပါပြပါလို့ဒီလိုလည်းသူ့ရဲ့ဟင်ဟုတ်ကဲ့ဟုတ်ကဲ့ဘာတို့ယူဘူးဟင် ဒီကောင်းတော်ရေးချွေကူလို့မရတယ်ပါလားဒီနေ့ပုဂ္ဂလာရဲ့ဟင်အဲ့တော့ဒီယုံလူတွေကိုထူအပ်ထားတဲ့ဒီအပမာဒတတိယလွယ်လို့ဘာရှိအဲ့ဒီတော့မသိခါတော့မှပါပြီလားဟင်ဟင်ဝင်နေထွက်တယ်ဝင်နေထွက်တယ်ဒီလားသိခါပါဟုတ်ပါလားဝင်နေနေရာထွက်တဲ့နေရာတတိယကြီးနေပြီးတမာရီသိခါပါအဲ့ဝင်နေနေရာထွက်တဲ့နေရာအကြောင်းကိုအေးပြီးဝေးပြီးလှုပ်ပြီးဟောပညာသိခါပါမှန်နေပါတယ် သိက္ခာပဒမှာယူတော့နေသားမှာ ਨੇ အဲဒီအဲဒီသိက္ခာပဒမှာမဲ့ဒီချက်ပါပါပြီးသားပါပုဂ္ဂလာအင်္ဂိမိဒီမှာသမာဓိဒီသမာသင်္ကပ္ပပါပြီးသားပါပုဂ္ဂလာပြဟင်ဆိုတော့ဝိနေထွက်တဲ့သူတွေနဲ့မှာသမာဝါဒသမာကမ္မနာသမာအာဘိဓပါပြီးသားလဲဘာမှမပြောပြီးတော့ဘူးဟင်မိစ္ဆာဝါဒပြောလို့မရတာဒီဘိလိသမာဝါဒပြနေပြီလေပုဂ္ဂလာဟင်ပြီးတော့အဲဒီ အေးအေးရပူတာလေးဝင်ရထွဲရဝင်ရထွဲရတဲ့တတိလေးကမှနေဝါယမတတိတမာရီကောပါဘူးလားသုံးသုံးသုံးခဏမကြီးရှိပါလိမ့်ဒီတော့နေအဲ့ဒီမကြီးရှိပါလိမ့်မှာခဏဘုဒ္ဓကိုပါတော့ပါပြီလားဟုတ်ကလားဘုန်းကြီးကတူရကုလပါဘူးပါပြီလားမက်ကိုကုန်ပါပြီလားဒီကအဲ့ဒီတလုံးဟုတ်ကလားအဲ့တော့ဟိုရန်ကုန်နဲ့ပြည်တော်ခုချိန်တော်ဘုန်းတော်ထားကြည့်နေရတယ် ခုနထားတို့ရှစ်ထားတို့ဆယ်နှစ်ထားတို့ဆယ်ချက်ထားတို့ဒီဒီရောက်ပြီနေအဲ့ဒီထားကြီးတွေဘလောက်များနေပြီအဲ့ဒီထားကြီးတွေထားကြီးတွေလည်းကိစ္စတွေဘလောက်ထားတာဟောတို့ပါတော့အဝင်တော့ကတကားလို့ကြောက်တချောင်းလာခိုင်တာအကုန်ပြီးလေဟင်တိုက်တဲ့ခံဝင်တိုက်တဲ့ဒီဒီယူတို့လည်းဒီမှာတော့ကြပဲမူကပတိယဟင်ဟုတ်ဒီတော့ချောင်းပိုင်တိုင်းပြီးပြီတိုင်ကြီးဘယ်လိုထားများနေနေအခန်းလုံးဘလောက်ပွဲထားတာကိစ္စဘလောက်ရှိနေနေ ထပ်တော့တော်တော်ချုံးပိုင်ပုံပိုင်နေဖရာကြီးသာဝနာညာတော်မူတော်သိခါကဘယ်လိုမဲ့ခင်ကဘယ်လိုတော်ရတိယကဘယ်နေနဲ့နောက်မှချင်းညာတော်တဲ့သူ့ဘာလို့ကိုယ်နောက်ပြီးရနိုင်ညာဘုံအသိကြီးပေါ်တာသူ့သူမိပြောတော့ပတိတလုံးကတဲ့တတိကရင်တတိနောက်တတိတလုံးကရင်လို့ကျင်တော့တမာရီမဲ့ခင်သူမပါဝါပြီးတယ်တတိတလုံးရဲ့နေလေတတိရဲ့အပြီးသွဲမလာဘူးလားဘယ်လိုထွက်ဘယ်လိုဟင် လက်ထင်နဲ့ဒီပါတော့ကြာဟုတ်ကအမှန်ကြီးကိုလာရဘယ်လိုဘယ်လိုထွက်ပဲတို့ပါလေအမှန်ကြီးကဲအဲ့ဒီဒီဟိုတတိရှိရင်ပြည်အောင်ကိုတမားမကြီးတို့ပါတယ်တတိရှိပညာမကြီးနှစ်ပါးတယ်ဒါကဘုလုံးလုံးတွေကိုပြည်သားကလူလူသင်ကြတာမဟုတ်လားဟင်ကျွန်တော်ဒီပါပါနေပြီလေဒီကျင့်လွယ်တာပဲမှရှိမှာတတိကလုံးနဲ့ပါအဲ့ဒါရွှေတော့ရွှေတော့ကျွန်တော်တို့ကတတိကြီးတာဟုတ်ကလားဗျာ အဲ့တော့တို့ဒီလောက်ဟိုလမ်းကောင်းနေရဲ့နဲ့တို့ယောဂီတွေဘာလို့နှေးတယ်လဲဟုတ်ကဲ့ဒီလောက်လမ်းပေါက်သားနေရဲ့နဲ့ဟုတ်ကလားဟင်ဟိုတို့ဘာလို့တက်ခါနဲ့ပြောရင်တစ်ပတ်သာပေါ့လာနဲ့ပြောရင်တလားပေါ့တို့သာနာသုံးမှာတော့15ရက်ကိုတစ်ပတ်ခါလို့သုံးတာဟုတ်ကဲ့လာဒီပတ်ခါနဲ့လာတော့တစ်ခါဟုတ်ဟင်အဲ့တော့တို့မင်းကလည်းတွေ့လိုက်လို့ရှိရင် ကျောင်းပေါင်း30ပေါ့30အဲ့တော့ထိုင်ရင်ပုံချမ်းရလို့ခုနှစ်ချိန်နဲ့ဆိုရင်130လား130လာပြီးနေရယောဂီတို့နှစ်ချိန်ထိုင်ခဲ့တယ်ဟင်ပြီးတော့ဒီတုံးဥပုတ်လေးဥပုတ်တယ်ဟင်လာပြီးရောချီရဲလာဝဲလာပန်းချီရဲကိုမနီရလာပြီးလေးဥပုတ်က၄ကြီးလားနေ့နှစ်နာရီနှစ်နာရီကျွန်တော်ကတော့ လာပြီးပြီးကအပူည6နာရီနဲ့7နာရီလားအဲ့တော့6ချိန်နဲ့ဆိုရင်136ချိန်ကြီးသွားပြီလေ136ချိန်ထိုင်နေသွားတာနိုင်ပေါင်းလဲ136နာရီလို့ဆိုလို့ရှိနေနော်ဟင်တရားတော်ကိုဈဉံကမ္မတာကလည်းဒီထိုင်နေကြရတာပြီးတော့ဟိုဘာသာဖြည့်ွက်တာဟင်သူမိုးထောက်ွက်ဖြည့်ွက်ထောက်ွက်ပြောကြလို့ပြောရတယ် ဈဉ္ဉံဖြစ်တဲ့ကိုမြင်ရင်ဒီပညာမှာရဟုတ်ကလားအဲဈဉ္ဉံလည်းကတို့ရှုမှအကောင်းလာလို့ရှိရင်ဒီမှာခန္ဓာကိုဖြစ်တဲ့ဘုဒ္ဓတာတောင်းတော့တန်လို့ကမ္မထံလို့လည်းခေါ်ဒီတာဒီဝါဝနာပြုဈဉ္ဉံကမ္မထာနေတော့သူ့အဆုံးတော့ပေးထားလေအဲဒါထိုင်းကဖြစ်တဲ့ဘုံမြင်နေတယ်ဟုတ်ကလားဒီလိုလေးသူကဟိုထောက်ွက်နဲ့ဖြစ်နေနေတယ်ဒီထိုင်းတာတော့ထောက်ပါနာလေဖြစ်ွက်နဲ့ဖြစ်နိုင်တယ်နော်အဲ့ဒါလည်းယောဂီတို့ဒီဝါနဲ့ပြောရင်တော့230တွဲရမှာပေါ့ ကျန်တော့တယ်လေသူကခုနှစ်ချိန်မှမဟုတ်လားအဲ့တော့ခုနက136ချိန်နဲ့130နဲ့136ချိန်ဟုတ်ကလားနိုင်ပေါ့နိုင်ပေါ့ထိုင်နာနေပြင်ညာဟုတ်ကလားအဲ့တော့ဝင်ဝင်ထွက်နေရှိရင်လေဝင်ပြီးရင်ထွက်တော့ထွက်ပြီးရင်နောက်ထပ်ရှိသေးလားနှစ်ခုနှစ်ခုနှစ်ခုနှစ်ခုလေ ခင်ဗျားတော့တော်ရှိသလားဟင်ရှိဘူးခရင်ရှိဒီကြားလေးကဟာလေးကိုဟင်136ကျင်းပြူးနေအောင်ကြည့်တာလေအဲ့ဒီ136ကျင်းမှာလည်းပဲသူပြောနေတိုင်းပဲတော့ဝင်နေတစ်ချက်ကို၄စက္ကန့်လုံးနဲ့တော့ပါဟုတ်ကလားထွက်နေတစ်ချက်ကို၄စက္ကန့်လုံးနဲ့တော့လို့ရှိရင်တဏှာကြီးမှာစက္ကန့်ပေါင်း36ပါရှိတာအဲ့တော့တဏှာကြီးကို900ထင်တယ်ဟင် ဟင်အချိန်ပေါင်း900လေဒါလေးတွေဟင်မနေ့၄နာရီတိုင်းတော့လေဒီ900လေအဲ900နဲ့လည်းဘယ်လိုတဲဘာမလို့တော့တာ6နာရီထားတယ်တော့ဒါပဲလေဒီနားနဲ့ဒီ900ပဲလေ7နာရီတိုင်းတော့ဟောဟင်ဒီဒီလို900 900 900 900နဲ့ဘုရားယူကြီးကိုတော်ရင်တော့ကြည်ရတယ်နဲ့ ကျေဝင်တော့ဘုလဝင်ကျိုးကိုတဲ့ဘူးသွားတာလေကျိုးကိုကြည့်တဲ့ဘယ်လိုမို့ဘုရားကိုကြီးอ่ะဘယ်လိုကျိုးချုပ်ချိုးလိုက်ပြီပေါ့ဟင်တို့ဒီကောင်ဒီအမှတ်တွေသိထားတာပဲဟင်တတိပဌာန်ကြီးကအဲ့ဒီအမှတ်ရှင်နဲ့သွားမှာတို့တာအမြဲပြောနေတာလေအရှင်ကြီးနဲ့ရှင်ကြီးနဲ့တို့ဟာလည်းဒီပုဒ်တော်ကိုပြောတဲ့ထင်တယ်အရှင်ကြီးရှင်နိုင်နေတော့ရင်တို့ကြည့်ကြည့်တာတော့တကြီးလေးထင်တယ် တကြီးလေးအာနနာကြီးတစ်ခုလုံးကြီးကိုတို့ဘာလုပ်ပါတာဟုတ်ပါရဲ့ဟင်တို့ချင်းကြီးတို့ချင်းတော့တန်ပါတင်နေဟိတန်ပါကလေးတစ်ခုနဲ့ပေပြန်ကြပြန်လေဟိုဘောဖြီမပါပဲနဲ့အသက်ဝင်နေဆက်ထင်တယ်တောက်ဖြီမပါပဲအသက်ဝင်နေဆက်ထင်တယ်ဒီဒီမဖြစ်ရပဲနဲ့အသက်ဝင်နေဆက်လို့ထင်တယ်အဲ့ဒီတမျိုးတွေလောက်ထားတာဟင်တို့မှလည်းဒီတို့မှမှချင်းတွေကိုတထိုင် တစ်ထိုင်တစ်ထိုင်တစ်ထိုင်တစ်နာရီကြားတစ်နာရီကြားတစ်နာရီကြားနေတယ်ကွဒီလိုပါပဲသိပြီးတော့ထားပြီးထားတာမှမဟုတ်ဘူးနဲ့အဲတစ်နာရီနဲ့တစ်နာရီကြားမှာလေယောဂီတို့ခုနပြောတဲ့ဒီတစ်နာရီထိုင်လို့ဆန္ဒလေးညောင်းသွားမယ်ဟင်ဝိရိယအားလေးကြားသွားမယ်ဆိုရင်တို့ပါတော့ရှုရမှတ်တဲ့နေရာမှာဖြစ်ဖြစ်မမြင်ပါတို့လို့အာယုံကြောင်းသောအပြင်သိကြလေးနဲ့ဒီညံလေအတုကဘာယောဂီဖလားပြင်းရဲ့ဖြစ်ပျက်ကိုမမြင်လို့ရှိရင်ဆန္ဒမိတာကြီး ကျော်ပြီးတော့ကျွန်တော်တောက်သွားမှာဌာနကြမှာပဲအဲ့တော့သူ့ကိုဖြစ်ပြနေအောင်ဥအောင်မှတ်နိုင်လို့ရှိရင်သူကတဏှာကြီးတဲ့ဘုခံတဏှာကြီးပဲရောက်ချင်အာရုံကပုဂ္ဂိုလ်တွေအဲ့တော့သူကတော့တဏှာကြီးဌာနခံသွားရင်ထိုင်နေပဲကြောက်မှာပေါ့ထိုင်နေပဲဌာနခံသွားရင်ဒီဈဉာမကြောက်သွားမှာဖြစ်တယ်အဲ့တော့အမှတ်ကိုတို့ပါတော့ဣရိယာပုတ်တာပြောမယ်အမှန်မလို့ဒီနည်းလေးလုပ်မိတာလားတင်တယ်လေပရိဘောရငယ်ကိုတာတော့တော့ပဲ ဒါလေးကဟိုတောင်းတာဒါလေးမလုပ်မိတဲ့အတွက်ဟိုတောင်းတာဒီတစ်ခုဖြစ်နေမှာဆိုလို့လေဒီလိုခုနကချိုးရင်းသုံးတာကျင်းလို့ဟိုချိုးကျင်းလို့စာမှုတောင်းမှုလို့စာတော့ပြီးလို့ချင်းဟိုအာရတိဝင်လာတာလေးဆိုတာတို့ပါလို့နိစီပြီးဖြစ်နေတတ်တာလေဒီချိန်လေးမှာသက်သာကလေးနဲ့အမှမလို့မှန်နေကိုယ်တိုင်ချင်းပေါ်ပါအထင်ကြီးလာပိုင်းလာလေအဲ့ဒါမျိုးတဲ့စိတ်ကလုံးပွင့်နေတာမဲ့ချိန်တွေမှာခုနကထိုင်လို့ဒီညံကလွဲလို့ကြံနေတာတွေ တပြည့်ဟိုပတ်တာဘာပြာသိမလားတပြည့်လေးကမထမ်းလားအားလုံးတပြည့်လေးပုံပါရဲ့မင်းတို့ကမှတ်ချိန်တာလက်နောက်မှတ်လာလို့ရှိရင်တမိ၁၈နာရီပဲဟုတ်ပြီမနေ့၃နာရီည9နာရီဟင်အဲ့တော့ည9နာရီနဲ့မနေ့3နာရီကျ6နာရီ4နာရီတို့နားဝင်ရှိတာလေ16နာရီလားဟုတ်ကလားအဲ့တော့ခေရက်ဆိုတော့ တရားရှင်းစင်လားဟင်ရက်ပေါင်း30လေဘယ်လောက်တော့940ဟင်ဒုက္ခရ940မှတ်တာပဲကွယ်ကူတို့မှတ်ကြရမှတ်ချက်အဲ့တော့တို့ရေထန်းကနဲ့ရေထန်းလို့ရတာကမျှရလားဒီလိုထန်စားယူအဖို့ဘာလို့လို့ရေထန်းကတော့အဲ့လိုထန်ထားတယ် ရေထမ်းကတဲ့ရေထမ်းလို့ရတာညရလားဘုရားဖေးတန်းပြလို့တော့ဟင်းရပြီဒါတော့ယောဂီတို့ကဘုရားပြန်ပြီးကိုယ်ကြောင့်ကိုပြီးကြတာဟင်တို့ဆုံးတဲ့ကြောင့်ကကိုတောင်းမကြည့်လို့လားအဆောင်မှုတွေဘက်ကတီးတန်းပြလို့လားဒုဘက်ကတောင်းပေါ်လို့လားဟင်တဲ့သူတို့အိမ်ကုန်ကြည့်တယ် အဲလိုယောဂီတို့ကဒီရေလုံးလုံးရမယ်နေရာမှာအမျိုးသမီးဖြစ်စီအမျိုးသားဖြစ်စီရေလုံးလုံးရမှာခင်ဗျာဒီမှာရေလုံးလုံးရပြီးတော့ခါမှာပုတ်ကလာကြွားရဲနဲ့မတူဘူးကြွားရဲကနေဖြစ်ရင်လုံးဝတရားကြီးတော်ပြီတော်ရင်လည်းဒီမှာလုံးဝတရားပဲထင်တယ်ကောင်းတာတားတယ်မဟုတ်မရတော့မိဘဖြစ်ရင်တားပုတ်ကလာတားသမီးဖြစ်ရင်ပြင်းနေတာပဲတို့ဒီကယောဂီတို့က ဒီကနေပြီးတော့ဒီကနေ့ယောဂီတို့ကိုအာယုံမှာလဲတရားတူးတင်နေနေကုန်ရောညနေရောပြောယောဂီတို့ကိုယ်လုံးချမ်းသာတာချိုးနေအာထုံနေအောင်ရည်ရည်မီးတွေပုဂ္ဂလာတနေ့ကိုတရားလေးဦးလေးဦးတော့ရှိနေပဲထင်တယ်အဲ့တော့ဘုံတို့ကတူးပဲပြောကြပါဘူးဟုတ်ကဲ့ဒီကနေ့ဆုံးတယ်ဆုံးတကဆုံးမတွေရဲ့တောင်းကိုလည်းယောဂီတို့ပဲပဲတစ်ခုမှထားမယ်ပဲပဲတစ်ခုမှ တို့တောင်ဒီလိုကိုဆိုးစားပြီးတော့လုံးမှာဟုတ်ကဲ့လားအလကားပြီးတဲ့ကျွေးဟာတခြားကျွေးတဲ့ကျင်းကြီးတယ်နော်ဒီဆိုင်ရာကျွေးကတရားလာကိုတရားပြစ်ပြီးတော့တူတူတူတူလေးကွာတယ်ဟောတော့တဘောပြင်တရားဟုတ်တာတော့ဘာလို့ဟင်မိပန်တိတယ်ဒီလိုကတော့ဘယ်လောက်တယ်လို့မိပန်တိတယ်မရခင်စကြ စာကြလဲပါပြီလေလားဟင်တလောက်ပဲသူ့ထမင်းတနာလေအဲ့တော့ဒီကနေ့ဒီဆုံးတကာဖူးမာတွေရဲ့ဆုံးကိုစားလို့ရှိရင်ဒီနေ့ဒီဆုံးတကာဖူးမာတွေနဲ့ပတ်သက်တဲ့ဒုတိလာကိုမြင်ရပေါ့ဒုတိလာတော့ယောဂီရဲ့အကျင့်ကိုမြင်ရပေါ့သူတို့မှမဖြစ်တဲ့အန္တရာယ်မဖြစ်ကြရသူတို့လောမာလို့ဖြစ်တာတော့ဒုမတန်နိုင်ဘူးဟုတ်ကလားဘယ်နောက်ကြောင့်အတိတ်ပါလာလို့ဖြစ်တာဒုမတန်နိုင်ဘူး ထံလေးကျွေကကျင်းနေလိုက်လားဇာတာတန်လည်းညာလို့ကံနေလို့တဘာဘူးရဲ့ပုသောခါမှုဟိုယုံကြည်ရခုနာတော့ကံကံဝိပိကရကံကုန်လားယုံကြည်ရထူပေါင်းမလို့ဝေလောက်လားမှုဒါမျိုးဒီယောဂီဝိကျင်မတမ်းမြင်ရမယ်ဖြစ်တဲ့ဘာရဲ့နဲ့မဖြစ်တဲ့စီဝါကိုလည်းယောဂီတောင်းယူပါသူမှဒီဝါကဟိုနောက်ကပုံမိတာကတာပုံညတာတဲ့ပုံမှာပေါ်လေတုဒ္ဒနာတို့ကဒီအဖြစ်နဲ့ကိုမြင်ရမယ် ရင်းရင်းသိရင်းသိရှိတယ်သို့တော်သူကံတစ်ခုရဲ့ပိတ်ဖို့မှုကြောင့်သူတို့မှာအဆင်မတက်တာကိုလည်းယောဂီတို့ရဲ့ဒီတီလာကလည်းထိုးထုတ်ပေးနေရမယ်ဟင်အဲ့တော့အောင်ကျွေးကိုလည်းခြေရမှာတယ်ပြီးတော့တို့ဒီလိုဒီလိုခုကြည့်နိုင်တာကြားနိုင်တာတို့လုံးနေနိုင်တာဘုရားရှင်ရဲ့အရိယာတို့အသက်နဲ့လဲပြီးဒါရှာဖွေပြီးကြတာမဟုတ်လားဘုရားရှင်နေပြီးကျတဲ့ကဘာတည်းအသက်တို့ဘာလို့တောင်းရုံပြီးချောက်ပြီးလားဗျာတို့ပြောနေတော့ဟုတ်ကဲ့ ပြီးတော့ခုတို့ဘာလို့ချင်းချင်းချင်းချင်းကတို့ရှိရနေပြီးတော့ပြသွားတဲ့ပုံကိုယ်လေးအသိခံလို့ပါတာဗျအသက်နဲ့လည်းလုပ်ပါတာဗျတက်တက်တာကဒီပေါက်တော့ပေါက်ရတယ်မရှိဘူးဗျအဲ့တော့သူတို့ဒီလိုလုပ်ပြီးတော့ဟိုအသိခံပြီးကျင့်ရလို့ဒီကျင့်နည်းလေးရှိတာတင်မယ်ဒီနေ့လူတန်းနေတဲ့တရားဓမ္မတွေလည်းသာသနာမှာဒီလိုကျင့်တဲ့ပုဂ္ဂိုလ်ကြီးကြည့်ပြီးအဲ့ဒါကိုယုံကြည်ပြီးတော့တရားကိုဒီနေရာကိုလာလူနေတာမဟုတ်လားအဲ့တော့တို့ဘုရားရှင်ရဲ့ရိယာတို့အထက်ကြီးတွေ ညီလာတဲ့ပကုံးကတူထားမလို့ဟင်ပေတဲ့ပကုံးကအောက်ကြီးရှင်ဟင်ညာတဲ့ပကုံးကအထက်ကြီးရှင်ကိုယ့်ကိုယ်လည်းကောင်းလို့တူတို့ရွရအောင်မယ်အဲ့တော့ယောဂီတို့ကဘယ်လိုလုပ်ယောဂတို့မှမလဲလားဘယ်လိုဘယ်လိုလဲဘယ်လိုလဲဘာလို့ကွာလာကိုကလေးကစားတဲ့ဦးလားအပြူထမ်းတဲ့ဦးလားအဖောက်ရွက်တဲ့ဦးလား ဘာလို့လဲဘာလို့လဲဟိုကမိဘလည်းပြောတယ်ချောပါလည်းပြောပြီးဟင်တော့ခရီးကတော့ဦးနဲ့သူရွက်နေတယ်သူကလည်းဟင်အိုကြီးနဲ့ရွက်ပြီးရင်မပါလည်းရွက်နေလို့နေမှာပေါ့လားဒီတော့ပါလို့ကဲဒီကိစ္စတော့ပါလို့ပါဗျာဒီတော့ပါလို့ကြီးဘယ်လိုဟိုရေချမ်းကနဲ့ထမ်းလို့ရတာနဲ့ဒီနေရာမှာအပုံလိုက်ဖြစ်နေရမှာပေါ့ ပေပေရာမျိုးသူဒီမှာပေရာမှုနေရမှာပေါ့ဟုတ်ကြအထမ်းနေရာမျိုးသူဟောဒီမှာထမ်းနေရာဟုတ်ပြရမှာပေါ့အခုထမ်းကဘယ်တော့တဲ့တော့ဟာဟာချေဘူးတော်မီခါလို့ဒီချေဘူးဘုဘုတော့ဆက်တော့ဘယ်လိုပြောမှာလဲဒီလိုတော့ချေဘူးရဲ့ဟင်ချေဘူးခဏတော့ဘယ်လိုလုပ်ထားလဲဘယ်လိုလဲ ချိုးနေတာလေကိုယ်ကကတရားလို့ဟင်အဲ့တော့ယူယူတော့ကြရမှာဗျာဘယ်လိုလဲလို့နိုင်နာလိမ့်တယ်နာလိမ့်တယ်ရောက်လာကြတာဘယ်နဲ့တော့မဟုတ်ဘူးပဲဟုတ်တော့အဲ့တို့ကအဲ့လိုဒီတောင်ကြီးတယ်တို့တောင်ယူရမှာဒီကလေအရွာလေးလို့ဟုတ်ဘူးဟင်အလကားပေးတဲ့ကြီးဟာကြီးကြီးတယ်နော်ဟင်အဲ့တော့ဒီတို့ စိတ်ထဲမှာထားပြီးကိုနင်းနေနဲ့လောက်ပါမှာအဲတို့ဘာဖြစ်လို့ဒီလောက်ဒီမရပဲလေမိကြီးရှင်ယောဂီတို့အမျိုးသားဘက်ကကြည့်လို့ရှိရင်ကိုကိုကိုညာတာပါလေစိတ်ကမယုံကြည်တာပါလေခင်ဗျာဟုတ်ကဲ့စိတ်ကမယုံကြည်တာတော့ခဏလိုလိုဟိုသိညာကမ္မထာမှာသိညာကမ္မထာမှာသတိတိကမရှိဘူးကိုချင်းလေးယုံယူသွားတာလူမမာယုံလူတွေဘောကဘောကတဲ့မောင်ကြီးနားနေတယ် ဒီကူကလုံးရနိုင်တယ်ဟိုပါလားလူမမကိုကြည့်ရင်ကြည်စမ်းနန္ဒဟုတ်တယ်လို့ပြောကမ္မထမ်းရုပ်နေတာကြာလို့ဒုက္ခတွေကပိုလို့လာတယ်ဟင်ဟင်ဟင်တခါကမ္မထမ်းသမားနဲ့ကြံလိုက်ကြည်စမ်းလူမမရုပ်ကလေးကြာလို့ဒုက္ခဘယ်လိုဘုံလူမမရုပ်ကြာလာပေါ့ပါလားပေါ့ကူလားဟင်ဘယ်လိုခဏလို့လူမမရုပ်ပေါ့တယ် နမမနမသာဆိုတော့ကမ္မထာလုံးနဲ့နိုင်တာလေကမ္မထာနမသာလုံမမယုံနဲ့နိုင်ရတာလေကိုယ်တို့မူရအဲ့လောက်ဒီကိုမှန်ကြမှာအဲ့ဒါယောဂီတို့သိတမ်းမယူရအဲ့တော့ဌာနလေးတစ်ခုရှိတော့ပြနေပြီကောဟင်အရင်ကရောမကျောင်းလို့ဟာရီမယ်ဘယ်ဘက်အားကြတဲ့ကိုကိုကြည့်ဟုတ်တော့အဲ့ဒီတော့ယောဂီတို့ဟိုမှာဟိုအရေးအလာတာမရှိလို့ယောဂီနေခြင်းမှာခက်ခဲမှာတို့အမိုးရပါလို့ပြင်ရတယ် တစ်ဖက်ကတော့ကျော်ယူတဲ့လူတွေကြီးရှိပါလိမ့်ဟုတ်ကလားတို့တော့ဒိဋ္ဌိကမ္မထာမှာလည်းဟုတ်ပြီပတ်တိကျော်ယူရှိတာဘူးဟောပေါ်ဒီအပြင်းကြီးနားချောက်ခါတော့ပဲရှိပါလိမ့်မယ်ဒိဋ္ဌိကမ္မထာရဲ့တာဝန်ဝင်ပဲဘူးအဲ့တော့ဟောပေါ်ပဲဒီဒိဋ္ဌိကမ္မထာရဲ့ပြီးတော့တို့ဒီဘာလာကိုအထူးကြီးရပါရင်ထိုင်ကမ္မထာရဲ့တုံးမှုရှိတာဗျအဲ့တော့နိုင်ဦးတစ်ခုဟာတို့ခုနကတည်းက နာယီလက်တံနဲ့ပါမတင်ဟိတိုင်ွက်ရဲ့အတူတူမှလည်းသက္ကရိယာပါမရှိပုဂ္ဂလိုက်သက္ကရိယာလည်းပါမရပြီးတော့ဟိုတို့ပါလေဟိုစကြီးခေါ်မှာပေါ့ဟင်ချိန်ပြီးနေရစကြီးရောစကြီးရောတို့ကတံပါပေါ့ကွနာယီရဲ့တံပါပေါ့ပါမယ်သုံးခုလောကမှာတံပါထဲကြဟုတ်ကလားသက္ကရိယာမစုံဘူးအဲ့ဒီနိုင်တယ်ဟုတ်ပါဘူး ဆက်လို့တိုင်ခွင့်နဲ့တို့ဟာတော့တမ္မကြမှာကျောင်းစက္ကရိယာကရှိတယ်လို့မပြီးဘူးဟုတ်ကဲ့ဟိုတို့ဟိုဒိုင်ခွင့်နဲ့ထဲကိုတို့ဟာလားတမ္မာလည်းထဲလို့စက္ကရိယာလည်းထဲလို့ဟောလက်တန်ကူမပါဘူးကဲမှတ်တယ်နိုင်လို့မှတ်တော့တယ်နိုင်လို့ဟုတ်ကဲ့ဘယ်လိုမှမပိုင်းဟာနိုင်ဟိုအင်းအောင် လက်တံပြတာလည်းတူဟင်သူအင်းတခါနိုင်တို့ကလည်းလုံးလိုက်ဟိဒီတိုင်ခွဲမှာလည်းသူလက်တံနေထဲဟိဟုတ်ကလားသူအင်းမှာကြီးတော့ဘယ်နေရာကိုရသေးတယ်ကုန်တာဟိဟောလုံးပမ်းမထဲဘူးတမလို့ဟုတ်ဟုတ်ကနလုံးကြပါဟုတ်တော့အဲဒီမှာလည်းတော့ထိုင်ကြမှာမလေးတော့ရင်ပေါ့ကိုချင်းကြီးရောက်ပြီးပြင်ပြောမှာတော့ကောင်းပြောမှာတော့အဲ့လိုကြီးညံလာတလားပြည့်ပြီးပြင်ပြောမလို့ပြီး ညမှာခင်ဗျားတို့ကာယဝိကံဖြစ်တဲ့စိတ်ဓာတ်ဝိကံဘယ်လိုလုပ်ဖြစ်မလို့ညမှာခင်ဗျားတို့အမျိုးသမီးတွေကနာတော်လဲဖိတ်ခြင်းမလို့ဒီကောင်းနေလို့ဒီကိုမျိုးသားတွေကလည်းအကုန်လုံးဆိုဒီကျိုးတဲ့ပုဂ္ဂိုလ်တော့ပဲလို့တွေ့တယ်ပြီးတော့ဒီညာလေးတစ်ခါနဲ့ပြောလို့ရှိရင်အမျိုးသား၂၁ယောက်ထဲမှာဆယ်ကလုံးကြည့်ပြီးဉာဏ်တက်တာတန်လို့ဒီတိုင်းကြည့်ပြီးအမျိုးသမီးတွေကတော့ဘသူရောလို့မပြောလို့မပြောရဘူးမကြည့်တော့ဘူးကိုကြီးကဘသူဉာဏ်တက်လာပြီလို့အဲ့လိုဖြစ်နေပြီတတနာရဲ့ သမီးဝင်ဟုတ်ကြအဲ့တော့တို့ကိုကိုကိုညာတာတွေ့ရတယ် system လိုက်နာတာတွေ့ရတယ်ဟုတ်ပါဗျာဟင်စိတ်တိုက်တဲ့ပုဂ္ဂိုလ်ကသူပြီးမှုတည်တယ်ကွသူရတယ်ကိုတော်တဲ့တောင်နဲ့မှာပဲဒီလိုဟိုဘယ်ဖြာလေးချင်းပြီးတော့ဟုတ်တယ်မလို့ချင်းပုဂ္ဂိုလ်တွေလောက်ကြရတာလေတော်တဲ့တောင်နဲ့လေမိုးရွာတယ်မိုးရွာတဲ့အလိုက်ကြည့်လေနေဘူးလဲနေဘူးလဲလိုက်လေပြီးတော့ဖြေညာတော်ကြမှာလေ ကြားရင်တိတ်တိတ်နဲ့လေအဲ့ဒီကြားရမှာလေတို့ဘောသိတော့မကောင်းဘူးဟိုကကြားတိုင်းမှာဘောသိတဲ့သူတွေပုတ်ကြည့်တာဟာဟင်အဲ့ဒီကြားတဲ့သူတွေရဲကိုဒုက္ခလုံးထားတယ်လေပုတ်ကြပါပဲအဲ့တော့တို့မှတွေ့ရတာတော့အဲ့ဒီစီတမ်းမယူသေးတာရဲ့ခုနကလည်းပြောရင်တုံ့ပိုင်းခိုင်းဒီမှာတော့ဆိုရင်မူရပါခြင်းကြောင့်ခိုင်းတုံးပိုင်းအဲ့ဒီတုံးပိုင်းမှာ တို့ဒီတံပတ်ကထိုင်တဲ့နေရာကတံပတ်ကလာမပါတော့ရင်တော့ဟုတ်တယ်ပါလေဘယ်လိုလုပ်လို့နိုင်ဘလောက်ခင်တာတာသင်ညာဘလောက်ရှိရှိကြောက်ရှောက်ပုဂ္ဂလာသူရင်းမူရာဘလောက်ပဲကောင်းနေနေပုဂ္ဂလာတော့တော်မယ်တို့ဒီယောဂီတို့ရဲ့အားလုံးရဲ့အသက်ကြီးနဲ့ထိုင်နေတာအသက်ပဲဟုတ်ကဲ့အမှန်တရားမင်းတန်ရဲ့ယောဂီတွေကာယဝိဝေကပုံထိန်နေပူရပြီးဒီထိုင်နေလာရည်ဒီတော့ ပြီးတော့ဒီကိုသိနေမှာလည်းဒီသိသိတာလည်းသိနေမှာဟုတ်ကဲ့အဲ့တော့ကာယဝိကပိဋကဝိကဖြစ်ဖို့ရာကာယဝိကပိဋကဝိကဖြစ်အောင်အားထုတ်တဲ့နေရာမှာထိုင်ကမ္မထာကိုအလေးပေးပြီးတော့တုံ့ပြန်နေကြတာအဲ့တော့ဒီနေရာလေးမှာကိုရောက်လို့ကိုလည်းသိနေနေဘူးဆိုရင်တော့ဘယ်မှာတော်ရောဟင်အဲ့တော့တိုင်းကြီးတော့ပွဲထားပါရဲ့နာရီကြီးရတော့အပြာတော့ဆွမ်းတာဖြစ်တယ်တိုင်ဖဲကလည်းဘုံယူပဲလို့ ထိုးချိန်မထိုးတော့တယ်လို့ဟင်ဟင်အော်ဘာလာတို့ဘာလို့လက်တန်နေလဲဘုလို့ဆုံးမနော်တိုင်ဝကြီးလက်လာဖိတ်ခေါ်လာဟိဟင်ပြည်တို့ကနေရမြဲတကူအဆုံးတတ်ထားတယ်ဟိဟုတ်ကလားသူခုကြီးတိုင်းလေတိုင်ချိတ်ထားကြည့်လို့တော့လောပါပဲပါဟာရှိဘူးဘယ်လိုဟို Чего вы говорите? Чего вы говорите? Чего вы Чего вы Ne koyu? Benim atıda koyu, koyu kara. Niye çöbü diye kara? Ne? Bu kadar şey buğra ne bana? Bana şey buğra, bağın buğra. Her adam böyle ağın bağla. Tabiyo ne? Ha bağın buğra buğra. Lan böyle ağın bana şey buğra, bana şey buğra, bağın buğra. Ne? Ne? အဲ့ဒါတော့အဲ့ဒီဒီဒုံပိုင်းနဲ့သွားမှဒီတတိပဋ္ဌာန်ဆိုတဲ့တတိအချိန်နဲ့သွားတဲ့ကမ္မထာကြီးညံတဲ့ပါဗျာဟင်ဟင်ဟုတ်ကလားကြီးပြီးတော့ဘာလို့လဲဟိုဒီကံနဲ့မှဟိုကံမပြောနဲ့ပြုတ်ခဏတော့ကျဲတော့ပြုတ်ခဏတော့ကံနဲ့ခဏတော့ပြောဟုတ်လားဒီမှာတော့ဟိုဘာမှမကြံဘူးတို့တော့အားထုတ်သမျှအားရရာအဲ့ဒီပတော်ကတော့အကုန်ထုတ်တော့မှလုပ်ဘူး သူဒီပြောရတော့သူများပဲအာရုံပြုပြောနေတာလေဟုတ်ကလားဆိုတော့သိမရှိတော့ဘူးပြောသိတော့ပြောဟုတ်ကလားလေအဲ့တော့ဒီလိုကြည့်ရလို့ဆိုရင်တော့အမျိုးသမီးများတွေကတော့စောင်းပြီးညချုံလိုက်လို့ရှိရင်တော့ဘာမှမကြားတော့မြို့သားတွေကတော့မီးလေးထုံလာတယ်သူတွေကပြောတယ်ပြောတယ်ဗျာကြားပါဗျာဒူဒူဒူပဲဒူဒူလည်းဒူဒူဒူဒူဒူပဲလည်းကြားတယ်ဗျာကျဲကျဲလည်းကြားပါဗျာဟုတ်ဗျာဟင်အဲ့ညမောင်လေးလာဆိုရင်တော့ကျွတ်လာပြီးခူးချောက်နေတာမတော်ဗျာဟင် ကိုလာတာလည်းလာတော့ချက်လို့ကြာဒီလိုမျိုးပါလို့ဟုတ်ပြဒီအဲ့တော့တော့ဘာပဲဆံပေါ်ရတာလေခုချိန်တော့ဟုတ်ရအဲ့တို့ယောဂီမြူတာများကတော့စကားပြောပြထားရောဟုတ်ရအဆောင်လုံးကမပြောရမယ်တော့ကနာကြီးတို့မဟုတ်ဘူးယောဂီတို့ရှုထားတာလေးဟုတ်အဲ့တော့လည်းသာတော့ဖြစ်ကုန်မှာဘူးဟုတ်လားစကားပြောတဲ့တေတော်လို့ဒီပေါ်နဲ့သာတော့တယ်လေဒီဒီကတော့တော့ဘာသာဟော ဘာတိကြီးကြည့်ချင်ရာကြည့်တာကိုယ်ဖြစ်ကိုယ်ခန္ဓာပေါ်တော့ကိုယ်ဖြစ်ထွက်သွားပြီဗျာထိုင်းပင်ွားကြည့်ကြည့်နှောင်းပင်ကြည့်ကြည့်ဗျာလူကြီးလူလူကြီးကြီးမှမဟုတ်ဘူးဗျာသွားပြီအဲ့ဒါကိုချင်းညာရင်းနဲ့ယူပေးတယ်လို့ကျွန်တော်လုပ်ခဏတော့ဆက်နေပြီသူ့လောက်မတင်တော့ဘူးပြီးတော့တင်တဲ့ကဘာနဲ့စိတ်ကဘာလာလဲဘယ်လိုပဲအားထုတ်နေနေဒီမနောจิตတကလေးကိုသူ့ငင်းနေအောင်လုပ်ရမှာစိတ်ကဘာတော့ဒီမနောจิตတကနေတော့မလားပဲ အလို့ကြောင့်နားနေလေအဲဒီမလို့ကြီးတော့ပုံပင်ခနေရင်အဲဒီအကြည့်တက်ကလေးတမိနစ်လောက်ဒီနှလုံးအိမ်ငိမ့်တာကိုရောဂီလိုတနာကြီးဒီနှလုံးလေးတမိနစ်လောက်တော့လှုပ်ရှားသွားတာလေးလေလှမ်းခတ်သွားတာလေးလေတနာကြီးခိုင်လို့လမ်းမနေဘူးနော်အဲရွှေဘူးလို့လာပြီးတော့ရင်းနေလို့ရှော့တယ်ဆိုပြီးရွှေဘူးတော်တော့ထောက်ခံတယ်ဟဲ့ဟုတ်ကလား သိရွှေကြီးတယ်လို့ဟောလို့တယ်ဟင်အင်းဟင်ပြောဝင်တော့ပါလေမှာဟိုအဲ့ဒါလာလိုက်တာနဲ့သူယောဂီဟိုချင်းဒီလူကြောင်းသွားတာအဲ့တော့ဒီတရားသနာမှာပဲများသောအားဖြင့်အဲ့ဒီကိုဟိုလက်ခံမှာများပါတယ်တို့ဌာနတို့ကိုသွားတာများတယ်မှာပြီးတော့ဌာနတို့လည်းတွေ့ဒီမှာလည်းတွေ့ပြီးတော့ဌာနတို့ကပြောတယ်ကြည့်တော့တွေ့ခဏတော့ဟောပြီးတော့နဲ့ဖူးတယ်ပြောတယ်ဝန်တာတာပြောလို့လာဘူးလေဒီဝန်တာတာတို့နည်းနည်းလေးတုံ့ပြန်လို့သွားတာလေ ဘုန်းကြီးကလည်းပြောအောင်ဘုန်းကြီးကလည်းပြောအောင်ဟုတ်ကဲ့အဲတို့ဘာလို့ဖောင်းကြီးတရားလုံးတွေကတော့ယောဂီတို့ဒီမှာတို့တို့တို့တွေနဲ့ချက်အောင်လုပ်ကြတယ်လို့ကဘုန်းကြီးကဒီကလေးမှာဦးမေရိုကြီးဒီကလေးဒီကလေးဆိုရင်ယောဂီတို့စိတ်ဆုံးဆုံးလာသူလို့အဲ့တော့ဒီတို့တို့တို့တွေနဲ့လုပ်ရတာဟင်ဟိုဒီကျင်းလို့တော့ဒီမှာပေါ့လေဟင်တို့ဟိုတရားနဲ့ပြောရင်တော့ဒီကောင်းကြည့်မှာပေါ့လေဒါမှမသိအောင်လို့တော့လုပ်ထားတယ် အဲ့မှာလည်းဒိုလေးတွေပြောင်းလို့ကြဒိုလိုကိုအင်းကြီးမပြည့်လေဒိုကလေးကလည်းအဲ့ဒီမှာအဲ့လိုလုပ်နေဆရာတော်သားတွေဘာညာလို့ခင်ဗျားတို့ရုံးဆောင်တာဖြစ်သွားမှာပေါ့အဲဒိုလိုကိုကျုပ်တောင်းလို့ကြောက်ကြုံနေထားကျုပ်လုံးပြဘူးအင်းကြီးပြဘူးဟုတ်တယ်ဗျာတောင်းလို့ရုံးလို့မာရီကိုဟိုစိတ်ကလေးတစ်ချက်လှုပ်သွားတယ်အဲ့ဟာတိုင်းချက်ခုတ်တဲ့ဟာတော်ပြီးထိနေရဘူးကာယရင်ကျဲတုံးကြတယ်ဘာလို့တောင်းသိလာနေ စိတ်တရားလည်းဒီပေါက်နဲ့ဒီထည့်ဘယ်လိုလဲစိတ်တော်လို့အဲ့တော့ယောဂီကိုအဲ့ဒီအပေါက်သုံးပေါက်မလုံးနာအများဆုံးတော့ဟုတ်လားရဘူးလေတော်တော်လာပြီးရတဲ့ဟာလေးကိုယောဂီတို့လုပ်ခဲ့တာကိုပြန်ထောက်ကြတာနော်ဒီခင်ဗျားတို့ဒီဟာလေးကိုပြင်းနေရင်ပြမပြင်းနေရင်ဖြာလိုက်ကြရမလို့ဒီတရားဟာဘာမှရှိတော့ဘူးအချင်းပြီးတော့ခုမှမှဘာမှပြပြရင်ဒီတရားနဲ့တို့ ဒီအနည်းဆုံးညာပေပင်ကိုရောက်နိုင်မှကရဏပုဂ္ဂိုလ်ဖြစ်ပေါ်လာဟုတ်လောကရာကိုသိခံနေတာဟုတ်ဒီပရမညာတကမှာတို့လိုအာနိဒနေနေလို့ခေါ်မှာပေါ့ဟင်ဝိရယညာကြောင့်လေဒီကညာကဒီလိုဒီကံဘက်ကမလို့မိပေါ်အဲ့ဒီဥဒ္ဒကဒုက္ခနေနေလို့ခေါ်မှာပေါ့ဒုက္ခကြောင့်လည်းဖြစ်ပြီးလည်းတွေ့နေမှာဟင်ဟုတ်ကလားဟိုတို့ဒီကံဘက်ကညာကြောင့်အနာတနေနေသဘောတရားရယ်လေဘာနဲ့လဲတက်တူပေါ့ ဘောတရားပဲရှိမယ်အဲ့သဘောတရားတော့ဒီရောက်တဲ့ပုဂ္ဂိုလ်သားတွေမယုံကြည်တာလို့လည်းမယုံကြည်တာမလုပ်တော့ဘူး။ဒီနေ့သူတို့ချင်းရဲ့ပြန်ကမလုပ်တော့ဘူး။စတဲ့အကြည့်လို့စတာခြူတရားမှုတူတာပြခြူတဲ့သဘောကိုခြူတာဟုတ်။အဲ့တော့ဒေါသဓမ္မနဲ့တွေ့တဲ့သူမတုံ့ဘူးတော့ဘူး။လောဘဓမ္မနဲ့တွေ့ရင်တုံ့ဘူးတော့ဒီနောက်ရောက်ရင်တော့ယောဂီတို့ဒီတရားအထောက်အပံ့တတ်တယ်။အဲ့တော့ရှိတဲ့ရဲ့ပလေးနဲ့အဲ့ဒီမျိုးဖြစ်ဖြစ်ဟုတ်လား။ဟုတ်ကုန်းကျုံလုံးနိုင်တော့ယောဂီတို့ကမေး ဟုတ်ပါလားတို့ဟာလားပါတော့ဝိညာဉ်ထိတိသာသနာထိတာဝိညာဉ်နာမသာသနာသာအာယုဆိုတာတို့ရဟန်းနေပြောဝိညာဉ်ဆိုတာသိကြမယ်ထိတိကြည်လို့ရှိရင်သာသနာဘုရားသုံးပါးဟိထိတံဒီပါလိမ့်မယ်ဟုတ်ပါဝိညာဉ်နာမသိကြမိတာနဲ့သာသနာသာဘုရားသုံးပါးရဲ့အာယုအသက်ပြီးတော့ယောဂီတို့ရဲ့တရားရဖို့ရတယ်သိကြကျုံတယ်တရားဒီတရားတယ်သိကြမယူတယ်တရားတယ်အဲဒီယောဂီတို့သိကြမိ ယောဂီတရားရဲ့တစ်ပဲလို့ဆိုလို့ကြ။တရားသာသနာတွေကိုယောဂီအားထုတ်နေတာမဟုတ်လား။ဟင်ဒါတိလာသာသနာသမားတွေဒါဝနာတင်နာဒါဝနာမဟုတ်လား။ဟုတ်ကလား။ဒီယောဂီတို့ကတို့ရဲ့ပူဇာချက်ကိုနာဂူနေတာပရိယာတိဒါဝနာမဟုတ်လား။ဒီတဲ့ယောဂီကိုကြည့်ဒါပရိပါတိဒါဝနာမဟုတ်လား။ကြည့်လိုက်တဲ့ယောဂီတို့အတီးပြီးတော့ကြည့်ဝင်ပုံချက်တဲ့တို့ဒီကတာပြီးတော့ပတိဝိရထိုးထိုးနေတော့တည်နေတာပဲ။မှတ်တော့တော့ခြေလေးကကိုတဲရဲ့ကျူးလို့ပေါ့။ ရဲ့ရဲ့ပြီးတော့အဆုံးထိအောင်မတည်သေးကြရမှာပေါ့အပေါ်ရန်တော့တက်ပြီးတဲ့ပုဂ္ဂိုလ်ပေါ်ရန်တော့ပြီးပြီလားဒါလည်းသူရက်ပြီးပြီးရတာမှမနာထိုးထိုးပြီးကြည့်တယ်ပေါ့လားဟင်ပြီးတော့ဒီတန်ခါထောင်းဆောင်နေတာတော့သူသိကမ်းပေါ်မှာမတည်သေးလားတို့ကနီးရပြီးနေတာဗျဟင်ပြီးတော့ယောဂီတို့အဲ့ဒီနီးကိုယူတည်နိုင်တော့ရမယ်ရှိတဲ့ကလေးနဲ့ဟုတ်ပါလားဒါမို့လို့တို့ဘာလို့ဒီတိုင်းလေးဖြာလိုက်ပြီးညနေဘုဒ္ဓတရားမနော် ပုဂ္ဂလာသံဘာမပါရဏာယီကြီးအိမ်လိုက်အဖိုးကြီးပင်ကိုအိမ်ထဲထိတ်ထဲဟောတာပိုက်ဆံကျူးနဲ့ကြီးပြီးနိုင်ပြီးကြီးလို့လုပ်ပြီးကျူသွားကြမှာတင်တယ်ဟင်ဟင်ဟုတ်ဟုတ်တော်ဟာကြီးယူလို့ဟုတ်ကလားတာတော်လည်းဟိုပါလားဘုန်းကြီးပိတ်ထားတော့ထိုးတာကြားရအောင်တာကုန်မှန်းနေလေအဲ့လိုရင်းနေနိုင်တဲ့ဟင် ဟင်သံဃာပါရမန်ဒါမျိုးလိုပဲနဲ့ပုဂ္ဂဟိအဲ့လောက်တိတော့လောရနေလေရှိတယ်ရကလေးစိတ်ကံလိုက်လာပါဟုတ်ကဲ့ယောဂီစိတ်ကံလိုက်နိုင်တော့တမတာပေးပြီးသားအဲ့တော့ထိုင်နေနေရကြတော့နုပါဒနာလေးချက်ရှင်တယ်ဟုတ်ကဲ့ခန္ဓာရောဘုသုံးပိုင်းကြောခဲ့ပြီးပြီလေဒါကြောင့်ဒီလိုကနုပါဒနာလေးချက်ကာယနာပြီးပါပြီလေဝေဒနာနာခြင်းကိစ္စမှုတင်နေဟုတ်ကဲ့လားစိတ်သားကြောင့်ဒီတွေးတော့ ဓမ္မတော့ဟိုဒီမှာတော့ကြားတာပေါ့လေဟင်ပြောအထုံးအာထုံးတော့မြင်လာရကြားလာရနာလာရောပေါ့လေအဲဓမ္မအငွေးတယ်နိအဲဒီကဒီဒီမှာအကောင်းလာတဲ့ယောဂီတရားဟာမိမိရဲ့ပညာကိုတစ်ဖက်ကနေပြီးတော့အသိဉာဏ်ပေါ်အစူးတိုင်းမှုနဲ့ရှုွက်တဲ့ကိုအလေးပါပါမရှုတတ်တဲ့ယောဂီဟာရင်သေးလိုက်တိုင်းကိုဟိုဘက်မှာသူညင်ညော့ပေါ်ရတယ်ပြောခဲ့ပြီလေအဲ့ဒါလည်းဓမ္မနုပါဒနာပါပဲအဲ့ဒါဓမ္မနုပါဒနာပဲ ဆိုတော့တော်ပါတော့ခလာဘောကြားဘောပါဘောနာဘောပြန်ရင်ပြည့်လိုက်ပြီလားဟုတ်ကလားဒီရှုွက်ထဲမှာပုံရလာတဲ့တမာရီအားတွေကိုရှုွက်ထဲကိုမတုံးတာလို့ဒါလည်းဒီလူတွေဝတိကပြီးပါကပြီးပါသူလည်းဒီပါသွားတိကတာပြောတာလည်းအနည်းကြီးပြောလာတယ်ဒီမှာအတုံးချရတဲ့အဲ့ဒီကူချော့ထွက်နေတာအဲ့ဒါလို့ဓမ္မနုပါဒနာလေဟိုတမထဓမ္မနုပါဒနာနဲ့ ဥပဒနာဓမ္မဥပဒနာကြားရဲ့ငြေကြားဓမ္မဥပဒနာတစ်မျိုးလဲအဲ့ဒါကိုတို့မဟာသီဝအာယုံသံပုံမဟာသီဝတမာတိတိကာကပေါ်လေးပေါ်ထားရှိပါသလားဟင်ဒီမှာတို့ရင်ကိုယ့်ဘက်ကိုမတုံ့တတ်တာလေအဲ့တော့ယောဂီတို့ခန္ဓာကိုယ်ကြီးကိုကာအိုကြီးတဲ့ပင်နဲ့ပေါ်ထားယောဂီတို့ကအဲ့ဒီကာနဲ့အနာမောင်းစားနေတဲ့ဒရိုင်ဘာလို့သဘောထား အဲ့တော့ကားတိုင်းကသူ့ကားကိုခရီးသွားရင်းနဲ့ပြက်လို့ရှင်ပြင်လို့လားခြိုက်ကလေးလဲပါရပြီဟဲ့တို့ဘုန်းနဲ့ကြတော့ဝင်းွားတယ်ပေတဘာနာတို့ဝင်းွားလို့တူတယ်လေတို့ကြည့်ဆက်ခန်းကြတော့မူဒီပေါက်ကလေးတွေကြတော့ကြောက်လက်လေးတွေတူတယ်ကြောက်ရက်ပဲပါရတယ်သုံးမျိုးတော့ယူရတယ်ဟုတ်ကလားအဲ့ဒါနဲ့ယူကာကြီးဆက်လို့မော့ မောင်းညာကြီးဘယ်လိုကိုတို့တာကယူရှိယူတင်တော့နေအဲ့တော့ဘာလို့အောင်လို့ကြိုက်တော့ကြိုက်တော့ဟင်ကြိုက်တော့အဲ့ဒီဒီဒီမောင်းညာလို့မောင်းမောင်းနဲ့တော့ဒီမလိုက်ကြဘူးဘယ်လိုဆက်ဆံပြရအောင်မထင်ဘူးဒီဘုရားဘီးသားနေတယ်ဒီလိုတော့ဘာလို့ချီချူလာလေးသွားပြီးတော့ အဲတို့ကြည့်ဟုတ်လားဆက်ကြည့်ကြည့်ဟိုကြည့်တင်စီမလိုက်နဲ့အဲဒီလည်းပြန်မောင်းပြန်ရောတော်တော်စီတော်ပြီးတော့ပြုတ်ပြီးတော့ပြေးတော်တော်စီတော်ပြီးတော့ပြုတ်ပြီးတော့ရောအဲ့ဒီရအောင်ဆိုရင်ဒီကိုယ်ကတော့တော့ပြန်ပြီးလှည့်ပြီးလှည့်ဒီကိုဘုရားနဲ့လည်းလှည့်ဟိတော်တော်ဘာနဲ့လည်းဒီမြတ်တဲ့ဟိဒီအဲ့လိုပြင်းနေရတာတင်ဟဲ့ဒီမောင်းလိုက်ထိုးရလိုက်ပြင်လိုက် မန်လိုက်ထူကြလိုက်ပြေးလိုက်တို့ဒီတိုင်းသွားတာတွေတို့ဒီမှာလဲဝင်းငယ်ထွက်တဲ့ဝင်းငယ်ထွက်တဲ့နဲ့ကာတော့ကြီးဘယ်လိုဒီမောဟင်တကယ်ဒီကြဲရဲနာလာဦးတယ်လေအဲ့ဒါဒီဒီတော့ဒါပြီးကြိုက်တော့ဘောနာတယ်နာတယ်ဖြစ်ဖြစ်နေတယ်နော်တို့ကဒီတော့ဟောလာဦးနေကြံထိုးရုံနဲ့လား ကျွတ်ပါပါနေရဒီကိုလေရတာလေတန်နေလို့ကကအိုးဝါလုံးတာရလုံးကိုလေရုံရုံလားဘိန်းမှာပေါက်သွားတာလားအခုအင်းကြီးပါဘူးခလာရဲ့အဲ့ဒါနာတယ်နာတယ်နဲ့ဒိုက်ထုတ်ပြီးပြင်ရမှာခဏလို့ဟင်းအဲ့ဒါကတော့နာရည်ဖြစ်ကြရတော့ဘယ်လိုဘိန်းပေါက်တာနေရတော့ဟင်းအဲ့ဒါကတော့ဘိန်းပေါက်တာ ဟင်ဒါတို့ပြောတဲ့ဟိုတတိယကလုံးနဲ့အာယုံမှမှန်နေတယ်ဆိုရင်လမ်းလည်းကြမ်းရှိဘူးအာယုံမှမသိမှမဟုတ်အရေးကြီးလို့ကျောင်းလို့မှအာယုံမှမှန်တာသိမှမှန်တာအများဆုံးဖြစ်နေတယ်စိတ်ကမလိုက်နာတာလေစိတ်ကံပြတ်တာလေပြီးတော့အမှတ်ဝင်တဲ့မမိတာလေကျောင်းကြီးကလာကြီးတယ်အမျိုးသမီးနဲ့ဆက်ကြည့်ရဲဒါပဲသူတို့အမျိုးသမီးကလေးနဲ့နားထောင်နေတဲ့ဒါပဲဟုတ်ကလားကျောင်းလို့ဟုတ်ကလားဒီဒီရောက်တဲ့တရင်ဒီတိုင်းနာမျိုးသမီးတွေမျိုးသားတွေကြောင့်ကြောင်းနေအောင်ဆိုလို့ မျိုးသမီးတွေမျိုးသားတွေစိတ်ချင်းမှာလည်းရှိတယ်။မဟုတ်တာတော့မဟုတ်တာကြီးတယ်ပဲ။ဟိုယောဂီတို့ဦးရဲ့စိတ်နဲ့စိတ်သားလုံးရဘူးမရှိတာမရှိတော့ဖြစ်နေတယ်။ဟုတ်ကလားခုနကလည်းနံပါတ်မပါတဲ့နိုင်ကြီးလား။သင်ကြည့်ဖို့လည်းခဏတော့ရှိတယ်။ဟုတ်ကလား။အဲ့တော့မှန်ကြီးမောင်ရင်မောင်ရင်းနဲ့ကပဲလို့တော့သူ့ဘယ်နဲ့တော့ဟိုဆက်ဝမ်းတို့တော့ဖုံးဖွင့်ရတယ်လို့ဝင်နေထွက်တယ်မှရင်းနဲ့အာယုံကမမစိတ်ကမမတော့ဟိုရှိတော့ဘယ်တော့ဆိုင်လို့ဘယ်တော့ ပြုတ်အောင်နေတယ်အဲ့လိုတော့တုံနေနေပေါ်လာမှာဟောဘာလို့ပိတ်ပိတ်ပိတ်ပိတ်ပိတ်ပိတ်ပိတ်ပိတ်နေဟုတ်ကလားအော်အော်နဲ့အော်နဲ့ဟုတ်ကလားတခါတလေအာယုမိုင်းလေချုံမရတဲ့လူရဖြစ်နေတာပြီးကြဟင်အဖီမဲလို့ရတယ်အဲအဲ့ဒါကြောင့်လေပိတ်ပိတ်ပိတ်ပိတ်ပိတ်ပေါ့မှာတော့ဟုတ်ကလားမှန်လာမှာပဲဟုတ်ကလား ဒီကနေ့တည်းရောဖြေရလိုက်တဲ့မှာတဲ့မှာရင်မှာတဲ့ကိုဝင်ဝင်မှမသိတော့ဆုံးမသိလို့ဖြစ်ပြီးရှင်တယ်လို့လို့ဘောအဲ့တော့လို့မှတော့သူရတဲ့တော့ဘယ်နာလာပြတယ်ဟုတ်ကဲ့ကြည့်တော့တို့ကလာအတွေးနဲ့ကြားမှုကတော့ဖြေကြောင်းပြီးပြောင်းရှာတော့ပါလားသူကဒီကမဟုတ်တော့သူကတော့ဖြေကြောင်းပြီးပြောင်းရှာတာထင်တယ်အတွေးရတယ်အာယုနောဘာသာရီကိုကိုရှုပဲမပြောလို့ထွက်သွားတာဒီကိုဒီပြန်ဖန်တင်တာလေဟိုကြားရတယ်သူ့ဘက်ကိုပါတော့မှသူကိုဒီဖန်တင်တာပါ အရေးကြီးရတော့ကိုယ်ခန္ဓာကိုယ်မှာဘယ်ကဖြစ်ဖြစ်ဘောနာရဘောနာရဒီကုန်းပါပါမှာနာရနာရမပါမှာတို့ပြောတာဒီခုကလည်းတို့ကမှမဖြစ်နဲ့သက်တလားပဲဒီနေရာပြဒီနေရာပြင်ပေါ့ခဏလို့ဝင်ပါလဲရှိတယ်ဘောသမာနာလည်းရှိတယ်ကျဲနေလည်းပြီးထားတယ်ဂျိုက်လည်းပြီးထားတယ်ခဏလို့ကောင်းပါလိမ့်ဟုတ်လားဒီနေရာကဒီလိုပြီးထားတာပဲကွအဲ့ဒါကျိုး ရှင်ဘုဒေဝဒုနာမအောင်ဟဲ့ဟင်တော့ဘာလို့ဝါလာကုန်တဲ့ဟာရီပဲဖြစ်ဖြစ်သူတို့ကျတော့တော့ဘာကြည့်ကြမှာလဲတိုင်လို့ဟင်ဆက်ပါမလားသူကတော့တုံးကြတာလေးပဲဒီလိုဒီချူဘူးတော့အဲ့ဒါတို့သိတာတဲ့ထိုင်ကမထမ်းပါလေအဲ့ဒါလေးကိုသဘောပေါက်ပါလားကာဟောကာမောမကာဟောမောင်းပြီးတော့ခင်းကြီးခင်းကြီးတွေပို့နေရတယ်ကိုယ်သွားမဲ့ဟိုနိဗ္ဗာန်ခင်းကြီးတွေနဲ့ ဘုရားမင်းများနဲ့ညာဘုံများနဲ့ဘာလာကိုတို့ဒီတတိယနဲ့သွားနာမဟုတ်လားအဲ့တော့ဘုရားဒီခန္ဓာကိုယ်ကြီးကိုကျေရတာကျွန်တော်မောင်းနေကြတာအဲ့တော့ငါတို့ကတမှုရှိရောခန္ဓာကိုတို့တိုက်ထောက်ကြည့်ကြလို့ပြဖို့တောက်လျှောက်သွားကြမရမရှိကျောင်းကေနာသာသုံး